အခန်းကြီး73အငယ်1မှ6တပန်ဒါဝိဒ်သည်လူတထောင်အုပ်တရားအုပ်အဆရှိသောအကြီးအကဲပေါင်းတို့နှင့်တိုင်ပင်ပြီးလျှင်ဣဒရေလမျိုးပရိသတ်အပေါင်းတို့အားတင်တို့သည် အလိုရှိ၍ငါတို့၏ဘုရားသခင်သာရဘုရားအခွင့်ပေးတော်မူလျှင်ဣဒရေလနိုင်ငံရရ၌ ကြံကျွင်းသေးသောငါတို့ညီကိုများမြို့နှင့်မြို့နယ်၌နေသောယေဘရဟိတ်လေဝိသားများတို့သည်ငါတို့နှင့်အတူစည်းဝေးစေခြင်းဟာအနှံ့အပြားစေလွတ်ကြကုန်အံ့ငါတို့ဤဖျားသခင်တစ်တာတော်ကိုတဖန်ဆောင်ခဲ့ကြကုန်အံရှောလူလက်ထက်၌ထိုတစ်တာတော်ရှိမှမေးမြန်းလေမရှိပါတကားဟုမိန်တော်မူသောစကားကို စီဝေသောပရိသတ်အပေါင်းတို့သည် နှစ်သက်သောကြောင့်အမိန်တော်အတိုင်းပြုပါမည်ဟု ဝန်ခံကြ၏ ထိုသို့ဒါဝိဒ်သည်ဘုရားသခင်သေတ္တာတော်ကိုကိရယတ်ယာရိမ်မြို့မှ ဆောင်ခဲ့ခြင်းငှါအဲဂုရုပြည်အနာရှိဟောရမြစ်မှစ၍ဟာမတ်မြို့လမ်းဝတိုင်အောင်နေသောဣဒေလအမျိုးသားအပေါင်းတို့ကို စုဝေးစေပြီးလျှင် ခေရုဘင်ကြားမှကျင်းဝတ်တော်မူသောသာရဘုရား၏နာမတော်နှင့်ဆိုင်သောဘုရားသခင်တစ်တာတော်ကိုဆောင်ခဲ့ခြင်းဟာ ဣသရေလအမျိုးသားအပေါင်းတို့နှင့်တကွယုဒပြည်ကိရယတ်ယာရိမ်မြို့တည်းဟူသောဗာလာမြို့သို့သွားလေ၏အငယ်9မှ14ဘုရားသခင်တစ်တာတော်ကိုလှဲသည့်ပေါ်မှတင်၍အဘိနဒတ်အိမ်ကထုတ်ကြ၏ဩဇာနှင့်အဟိဩဒီလှဲကိုနှင်ကြ၏ဒါဝိနှင့်ဣဒရေလအမျိုးသားအပေါင်းတို့သည်တည်ခြင်းဆိုလျက်စောင်းတယောပတ္တာနှဲခရာခွက်ခွင်း တဘိုးတို့ကိုကင်လျက်ထာဝရဘုရားရှေ့တော်၌အားထုတ်၍တိမုတ်ကြ၏ခိဒုံကောက်နှင့်တလင်းတို့ရောက်သောအခါနွားတို့သည်ဘုရားသခင်တစ်တာတော်ကိုလှုပ်ရှားသောကြောင့်ဩဇာသည်လက်ကိုဆန့်၍တစ်တာတော်ကိုကန်၏ထိုတို့တစ်တာတော်ကိုကန်သောကြောင့်ထာဝရဘုရားသည်ဩဇာကိုအမျက်ထွက်၍ဒဏ်ခတ်တော်မူသည်ဖြင့်ဩဇာသည်ဘုရားသခင်ရှေ့တော်၌သေလေ၏ဩဇာကိုထာဝရဘုရားဒဏ်ခတ်တော်မူသောကြောင့်ဒါဝိဒ်သည်ညှိုးငယ်သောစိတ်ရှိ၏ ထိုအရပ်သည်ယနေ့တိုင်အောင်ပေရဇောဇအမည်ဖြင့် တွင်သတည်း။ထိုနေ့၌ဒါဝိဒ်သည်ဘုရားသခင်ကိုကြောက်၍ဘုရားသခင်၏သေတ္တာတော်ကိုအဘယ်ကြောင့်ငါ့ထံသို့ဆောင်ခဲ့ရမည်နည်းဟုဆိုလျက်၊မိမိနေရာဒါဝိဒ်မြို့ထဲသို့သေတ္တာတော်ကိုမဆောင်ဘဲ၊ဂိတ္တိလူဩဗဒေဒုံအိမ်သို့ လွှဲ၍ဆောင်သွား၏။ဘုရားသခင်၏သေတ္တာတော်သည်သုံးလပတ်လုံး ဩဗဒေဒုံအိမ်တွင်အိမ်သူအိမ်သားများစီမှာရှိ၏ထာဝရဘုရားသည်ဩဗဒေဒုံနှင့်အိမ်သူအိမ်သားအပေါင်းတို့ကို ကောင်းကြီးပေးတော်မူ၏